နော်အတ္တကြောင့်ကြောမယ်လို့ဝန်ခံတော့ပါလေအတ္တဆိုတာအတ္တဝတိပုဂ္ဂိုလ်တွေလက်သုံးအမြတ်တလို့ထားပြီးတော့သုံးဆွဲတဲ့စကလုံးတစ်ခုပါပဲတုတ်တဟိဒီလိုတော့အာတမခေါ်တာပေါ့လေပါဠိရတော့အတ္တ နေရာရဟိန္ဒူကျမ်းထဲမှာတော့အဲဒီအတ္တကိုတည်ဥဖော်ထားတာဉာဏတိကရဏမတ္တာအတ္တဟာအတိညာရဲ့တရားပါပဲအတိညာရှိတဲ့ဓမ္မလာရတဲ့တရားတတ္တဝါဒီမှာရှိတဲ့အတိဟာဒီအတ္တပုံမှာတည်နေတယ်ဆိုတာပါ နှမျိုးနဲ့စသူကခွဲထားပါတယ်ဇီဝတ္တပရမတ္တခြေတိဇီဝအတ္တတတဝရမှာရှိနေတဲ့အတ္တလေးပေါ့သူတို့အသက်ခေါ်တော့ဒီဟင်းဒါကလေးကတမျိုးတဲ့ပရမတ္တချက် အဲ့ဒီជីវတာကိုတတ္တဝါတိုင်းမှာရှိတဲ့ជីវတာကိုစိုးစိုးပိုင်တဲ့စေတလုံးပိုင်ပေါ်လေးကမှာဣဆောရជីវတယ်အဲ့ဒါကြီးကတစ်မျိုးတဲ့အဲ့ဒီနှစ်မျိုးလို့နေရာရဟိကျမ်းတွေကတော့ဟိကျမ်းတွေကဖော်ပြထားပါလားဒီနေ့အဲ့ဒါလေးအတူချုပ်ပြီးတော့ပြောပါမယ် ဇီဝတ္တပရမတ္တလို့နှစ်မျိုးခွဲထားတဲ့ပုံမှာပရမတ္တဖန်ဆင်းရှင်မဟာဇမကြီးကိုဥစားပြတတ်တဲ့ပုဂ္ဂိုလ်ကြီးဆိုတော့မဟာဇမကိုပရမတ္တကြီးကိုပရမတ္တစပြီးတော့သရုပ်ဖော်ပါတယ်သူတို့တော့ဂုံတူးတွေလည်းပြပြီးတော့ဗောလေတတ္တိဆရောသတိဧကောဧဝ စုခဒုက္ခတွေရဟိတောလို့အဲ့ဒီနှစ်မျိုးတွေကပရမအတ္တဆိုတာမဟာဇမကြီးကိုသူတို့ဆိုတာပါပဲဖန်ဆင်းရှင်ကြီးပေါ့လေခရီးတာခေါ်တာပေါ့ဣစ္ဆရာဆိုရတယ်ကဘာကြီးကိုလည်းသူဖန်ဆင်းလာတာကဘာကြီး သူအကြီးဘောကတက်ရှိသူနဲ့ရောက်ဆိုတယ်လည်းပဲသူကဖန်ဆင်းတာပဲဆိုတော့သူဖန်ဆင်းပြီးသားအရာတွေကိုနေဆိုနေသိဆိုသိပေါ်တယ်ကွာအဲ့ဒါလို့စုပ်ပိုင်နိုင်တဲ့ဣသရိယခုံပေါ်တယ်အဲ့ဒါကိုပဲသူဣရှောရခေါ်တာပါပဲသတ်တော်မျိုးအတိအကျတွေမှလည်းအကုန်လုံးသိတယ်တဲ့ဒီလိုလည်းပဲဂုံပြထားတယ်သေးတယ် ဧကောဧဝအဲဒီဖန်ဆင်းရှိရတူတယ်ပဲအနှိုးမရှိဘူးတဲ့တူတယ်ပါသုခဒုက္ခတွေကဟိတော်တယ်သူ့မှာသုခချမ်းသာတယ်ဆိုတော့လည်းပဲကျင်းတယ်ဆင်းရဲဆိုတော့လည်းကျင်းတယ်ချမ်းသာဆင်းရဲမရှိအဲဒီကအာရိစသည်ဆိုတာကတော့ပုံစံနဲ့စသည်ပေါ့လေဖော်ထုတ်လို့မရဘူးတော့ ဘယ်လိုပုံစံရှိတယ်ဆိုတာပေါ်ထုတ်လို့မရဘူးသူမမြင်နိုင်ဘူးဆိုတဲ့အတိတ်ပဲပြောပါတယ်မလို့လားအဲဒီကဆန္ဒရှင်ရဲ့စသည်ကျင်းရတယ်ဆိုတော့ပုံသဏ္ဍာန်တို့ဘာလို့ညာတို့အကုန်လုံးအဲဒီအဲ့ဒါဒီမရှိပါဘူးလို့သူတို့တရုပ်ဖော်ထားပါတယ်ဇီဝ အတ္တဇီဝတ္တကိုတော့ဇီဝတ္တငါကိုတော့ပြုတ်ဖော်ထားမှာတော့ဇီဝတ္တအသက်ကောင်းဆိုတာဟာတဲ့ဇီဝတ္တဆိုတာဟာတဲ့ပฏิစရိတံတတ္တဝါတွေရဲ့ကိုယ်တွေတိုင်းမှာရှိနေတယ်မာဇမကြီးကချပေးလိုက်တာပေါ့မာဇမကြီးအသက်ခွဲလေးတွေပေါ့လေ နောက်ချီပါလေးတွေဟွန်းအကောင်တိတ်ကြီးအလိုက်အတ္တလည်းပဲအကွဲတယ်ဆိုတော့အဲဒီသူတို့တရုပ်ပေါ်လာတယ်ပฏิစီရိကံပြီးတော့ပိန်တော့ကွဲပြားချမ်းသာတယ်တခုနဲ့တခုမတူဘူးတော့ဒီပြမအတ္တဆိုတာတော့အတ္တတော့အတ္တပဲဆိုတော့အချိဝတ္တတော့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 ဒီမကြီးကြီးကခွဲပေးထားတဲ့အတတ်စိတ်ပိုင်းလေးတွေကအဲ့ဒါနဲ့လုပ်နေတာလေ။အဲဒီလိုရှိတဲ့သူကဝိပုဆိုတာကရုပ်ကိုယ်ကြီးကပျက်စီးသွားပြီမယ်လို့အတ္တလေးကမပျက်စီးဘူးတဲ့သူကကြားနေတယ်တဲ့။ကိုယ်ဌာနချုပ်ကပရမတ္တကြီးကမြဲတယ်လို့သူရဲ့အစိတ်ပိုင်းကလည်းပဲဇီဝအတ္တလေးကလည်းမြဲတယ်၊နှိတ်ကြောကြတယ်၊မြဲလည်းမြဲပါတယ်သူက။ အဲ့ဒါတရုပ်ခေါ်ထားပါတယ်ကွာဒါကဇီဝအတ္တကိုသူတို့ကျမ်းမှာတရုပ်ခေါ်ထားဖို့မှာဟိတုယောဂီများတော့သူတို့ကျမ်းမှာဟောလေယောဂအကျင့်ကြီးကျင့်ပြီးတော့ဒီအတ္တလေးတန့်ရှင်းသွားတဲ့အခါ ရေတိတ်ကပေါက်ထွက်ပြီးတော့ဒီမဟာဇမကြီးနဲ့သွားပြီးတော့ဆက်သွယ်မျိုးမှာအစပေါ်လေအဲ့တော့မှမုတ်ဝန်သာမသေးပေါ့လေအမြဲတမ်းဆန့်တော်မူရတော်လေစိတ်အကြောင်းလေးလည်းပဲရှင်းလင်းပြထားတာရှိပါတယ်အဲ့တော်လေးတော့မရှင်းလင်းလို့ပါဘူးသူတို့ဇီဝတ္တပရမတ္တအယူဆရှိဖို့ပြောရတာကတော့ ဗုဒ္ဓဝါဒမှာအနတ္တဝါဒဗုဒ္ဓဝါဒဟာအနတ္တပြောတော့မယ်ဆိုလို့ရှိရင်အတ္တသဘောလဲနားလဲထားမှဓမ္မသဘောပေါက်ပါလေဒီကျောင်းတရားကိုသူ့အတူတတ်တတ်နေလို့ရှိရင်ချောကုံကဒီလောက်မပြီးတော့ပါဘူးအယုံဆိုးတဲ့ပုဂ္ဂိုလ်နဲ့ရှင်ကြည့်တဲ့အခါကျမှသူကချောကုံကထွက်လာပါတယ် တော့ကောင်းတဲ့လူတယောက်ကိုသူ့အဆူတက်တက်ကြည့်ရဆိုလို့ရှိရင်စတော့တော့ကြည့်မကောင်းပါဘူးအဲတော့လူပိန်လေးလူပူလေးနဲ့ရှည်ကြည့်တဲ့အခါမှာသူရဲ့တောက်လုံးရတန်တာတွေဟာသိပြီးတော့ပေါ်လွင်ထင်ရှားပါတယ်တော့ဒီတော့အနတ္တကြောင့်ပြောရမယ်ဆိုရင်ပထမဆုံးအတ္တလေးတိတာယုံပြပါလေရှင်းရှင်းသင်ပြရပါတယ်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 နေတာတွေကိုဓမ္မလို့သုံးထားပါတယ်ဓမ္မဆိုတာသဘာဝပါပဲသဘာဝဆိုတာတနည်းအခွဲပြတဲ့အတိုင်းကိုယ်စီကိုယ်စီမှတ်သားလေးတွေရှိပါတယ်အဲဒီကိုယ်စီကိုယ်စီမှတ်သားလေးတွေမှာတူညီတဲ့မြဲပုံရှိရပုံ ကျဲနေမြဲနေတဲ့အတ္တမဟုတ်ပုံပေါ်လေအဲဒီသူကြီးသဘာဝလေးတွေရှိပါတယ်အလိုပဲသဘာဝလိုပဲမြတ်စွာဘုရားဟောထားပါတယ်သဘာဝတက်တက်ပဲဆိုလို့ရှိရင်ပုဂ္ဂိုလ်မဟုတ်ဘူးဆိုတာကိုယောက်ျားဟုတ်မိန်းမမဟုတ်ပုဂ္ဂိုလ်မဟုတ်ခုနသုတ္တဝိကပြောခဲ့တဲ့ဇီဝအတ္တမဟုတ် ပရမအတ္တဆိုရယ်မရှိအနတ္တလို့မြတ်စွာဘုရားရေးဆိုထားပါတယ်။ဟင်းသူတို့ထင်နေတဲ့ဟာအတ္တဆိုတာဘဝဖြစ်စေရုံနာကြီးမှာပေသာမအတ္တမဟုတ်ဘယ်ဓမ္မတွေမှာမှဘယ်ယုံနာတွေမှာမှအတ္တမရှိဒီယုံနာတွေကိုလည်းပဲ သူ့အကြောင်းနဲ့သူပေါ့လေအကြောင်းကျိုးဆက်သွယ်ပြီးတော့သူ့အကြောင်းနဲ့သူဆက်သွယ်ပြီးတော့ဖြစ်နေတာဘယ်လိုမှဖန်ဆင်းတာမဟုတ်ဆိုတာပေါ့လေအဲဒီလိုညှင်းဆိုထားပါတယ်အတောက်ပါကထုံရတဲ့အချိန်ခါလောက်မှာလည်းမြတ်စွာဘုရားအနတ္တဆိုတာပေါ့လေအနတ္တဝါကြီးရောက်တာအဲ့ဒီအနတ္တကြောင့်ပြောတော့မယ်ဆိုရင်ပထမဆုံးအတ္တလေးနည်းနည်းအတ္တကြောင့်လေးနည်းနည်းနားလည်ထားမှာ သံလူကဒါလေးထည့်ပြောပါတယ်ဒွဲ၆ပါးကအကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်လာတဲ့ရုပ်ရှင်နာရှင်တွေကိုမြတ်စွာဘုရားကအခြားလူကြီးအမိသုံးမျိုးနဲ့တပ်ပြထားတယ်ရှိပါတယ်။ဒါတွေကတော့အနိစ္စဆိုတဲ့အမိတစ်ခုဒုက္ခဆိုတဲ့အမိတစ်ခုနဲ့အနတ္တဆိုတဲ့အမိတစ်ခု။ လူရင်းအညီသုံးရတပ်ပြထားတာဒီတယောက်မှနမီသုံးရမဲ့လို့ပေါ့ဒီယုံနဲ့တရားတွေကိုယ်တိုင်ကပဲဟုတ်တော်အဘဝတော်အနိစ္စဆိုဖြစ်ပေါ်ပြီးတော့တခဏချင်းကြောက်ွယ်သွားတယ်လို့သူတို့အနိစ္စမြဲတဲ့တရားတွေမဟုတ်ဘူးမမြဲတဲ့တရားတွေဒီလိုသတ်မှတ်ပြပါတယ်သူကြည့်လေ ကြာပြီးတော့ပြောက်သွားတာပြီးပြီးတော့ချက်ချင်းပြောက်သွားတာနောက်တစ်ထပ်မြင်နေတာလေးကတော့ဒါတော့နောက်တစ်စိတ်ကလေးတွေရုပ်ကလေးတွေဆက်ဖြစ်နေတာပါလေကြာပြီးတော့ပြောက်နောက်ပြီးတော့ပြောက်စားပြီးတော့ပြောက်ဆရာတော်ကရတာလေးတွေပေါ်လာပြီဆိုလို့ရှိရင်တက္ကနာကြီးပြောက်ပြောက်သွားတာပဲကိုယ်တော့ကလည်းကိုယ်လည်းအေးလေးတောင်းလိုက်ခြင်းနဲ့လှုပ်လိုက်ဆိုတော့ဒါလေးတွေလည်း ပေါ်ပြီးတော့ကြောက်တယ်တော့ပေါ်လိုက်ပေါ်ပြီးတော့မကြောက်ခွင့်နဲ့ကြီးနေတာပါဖြစ်စိတ်ကူးစိတ်နဲ့ကြောက်ရင်အမြင်နဲ့ဖြစ်လို့ရှိရင်စိတ်ကူးတွေပဲပေါ်ပြီးတော့ကြောက်သွားတာပဲအဲလိုဖြစ်ပေါ်ပြီးတော့ကြောက်ွယ်သွားတယ်လို့သူတို့ကိုနာနိစ္စအနိစ္စနဲ့ရဲတဲ့တရားတွေမဟုတ်ဘူးမရဲတဲ့တရားတွေလို့ဒီလိုအမြင်နဲ့သတ်မှတ်ဆိုရတယ်။ယတနိစ္စတန်ဒုက္ခ အဲ့ဒီဝင်ရတဲ့တရားကြီးပဲလေအဖြစ်အပျက်ကအများအားဖြင့်ဆက်နေတာဟုတ်လို့ဒုက္ခလို့လည်းဒီလိုလည်းသတ်မှတ်သွားပါတယ်။ဖြစ်ပြနှိစ္စပုံကတော့ကောင်းလာပဲခံစားပြီးဖြစ်စေတနေ့လာလည်းဒါတနေ့လာလည်းဒါဆိုတော့ကျတော့ကြီးဝင်လာတယ်စိတ်တော်ဘယ်တော့ပေါ်မြင်ဝင်ရုပ်ရှိတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လို့တခါနှစ်ခါဟုတ်ပဲဆိုမကောင်းတော့ဘူး အတန်လေးတွေကကြားကြနေတယ်ကြားကြတော့ဟုတ်သားပေါ်နဲ့ကြားပေါ်များတဲ့ခါကျတော့နမ်းကြီးလာတယ်ဟွန်းကြားသိဖို့ထက်ကတကရှင်းလာရုပ်တည်နေတယ်ရှင်းနေတော့ဒါအဖြစ်ကနှိမ့်ဆက်တော့ရှင်းရမှာဒါလေးတွေပေါ့လေကိုယ်ကအတူဆိုးတော့နှိမ့်ဆိုးခံခဲ့တာတော့သူပြောကြမရှိတော့ဘူးကောင်းတဲ့ဟာလေးတွေမှတွေးပါများလို့ရှိရင်ကြားတော့ရိုးပြီးတော့ မကောင်းဘူးဖြစ်သွားတာလေဒါတွေပါဒါတွေအဖြစ်ဖြစ်ရဲတာနှိမ့်ဆက်ခံရလို့မရဲတဲ့တရားစီပဲလည်းဒုက္ခဆင်းရဲတွေပဲဆိုပြီးဟောထားတာဟွန်းဒီလိုရုပ်နဲ့တရားတွေဟာရဲစီကောင်းရစီဆိုတာဟောလေအဲဒီတည်းမှာအမိတ်ပေးတဲ့အကောင်လေးလည်းရှိအကောင်ကြီးလည်းရှိဘူး သူကသူ့အကောင်းတိုက်ဆံလို့ဖြစ်နေတာပဲသူအကောင်းနဲ့သူကောင်းဖြစ်နေတာပဲသူကအဲဒီလိုယုံနာတရားတွေမှာအလိုတိုင်းရှိရှိနိုင်တဲ့အတ္တဆိုတာလည်းမရှိသူတို့ကိုယ်တိုင်လည်းအတ္တမဟုတ်အနတ္တတရားတွေလို့ရသော်စားသူသတ်မှတ်တော့ပါတယ်တန်ဒုက္ခတတ္တနတ္တဆိုပါလိမ့်မမြဲလို့ဆွဲတဲ့တရားတွေကိုလည်း အတ္တမဟုတ်အတ္တမရှိဆိုတော့အနတ္တတရားပါတဲ့အလိုတိုင်းမရှိလို့အနတ္တတရားပါတယ်လို့ဆိုထားပါတယ်အဲဒီလိုတကယ်ရှိအဟုတ်ရှိတဲ့ကြောင့်တရားတွေကိုအညီသုံးမျိုးတက်ပြသွားပါတယ်အညီသာကွဲတာယုံနာတော့ဒါဒါပါပဲဆိုတော့လူတယောက်ကိုနာမည်သုံးမျိုးနဲ့ထားတယ်လို့ဒါပါအဲ့ဒီသဘောပါပဲအပြင်ပါ သုံးဆောင်ရုပ်စုပစ္စည်းတွေဟာလည်းပဲဘလောက်ပဲလူတွေမမောက်လောက်ထားပြီမယ်လို့သူတို့ငါကပစ္စည်းတတ်တဲ့တတ်ကြီးကအပြည့်ပါလာပြီဒီတော်ရစလွတ်ကြတော့လို့ရှိပစ္စည်းတော်နေတာပဲအကိုင်းတွေနေရာကျတယ်လို့ပစ္စည်းတော်နေတာပဲတခုနဲ့ခြိပါလို့ပစ္စည်းတော်နေတာပဲဒီတော့ ပစ္စည်းတတ်တဲ့သဘောကပါနေတော့ဒီပစ္စည်းဟာခိုင်မြဲတဲ့အမဂ္ဂရရှိတဲ့ပစ္စည်းမဟုတ်ဘူးဆိုတာထင်ရှားတော့တယ်။အဲဒီအမဂ္ဂမရှိတဲ့မရှိတဲ့ပစ္စည်းဟာမကောင်းဘူးဆိုတာလည်းပဲဒါလည်းတော့ပြန်ပါလာတာပါပဲ။ခိုင်မြဲတာဆိုကောင်းမယ်လေမခိုင်မြဲတာဆိုဘယ်ကောင်းတဲ့ရှင်တွေပါမလဲ။ ဘာဖြစ်လို့မခံရရလဲဆိုတော့သူလည်းဘာလို့ခံရတဲ့တက်ကဘာမှမပါပဲခံရရိုးစီလို့ဆိုရင်လည်းခံရတာမပါဘူးကိုယ်လိုတိုင်းဘာမှဖြစ်စေနိုင်တဲ့အစွမ်းတက်ကြည့်ဆိုတော့ဘာမှမရှိဘူးဒီတော့အဲ့ဒီမှာလည်းပဲကိုယ်လိုတိုင်းဖြစ်တဲ့အနတ္တဆိုတော့ဖြစ်တယ်လို့ပြောတယ်ရုပ်တဏ္ဍတ္တိမှာလည်းပဲဒီတိုင်းပဲ ပေါ်ပြီးတော့ကြောက်ပြီးပြီးတော့ကြောက်တာပေါ်ကြောက်ပြီးကြောက်ပြီးဆိုတာပြည့်စည်သွားတယ်မွေးပြီးတော့သေသွားတယ်ဆိုတာခဏခဏမွေးနေခဏခဏသေနေတာပဲမွေးတည်ပြည့်စည်ရဟာဆိုရင်ဘယ်ကောင်းမလဲကောင်းတဲ့ခြင်းနဲ့ပါမလဲဒုက္ခပေါ့သူတို့မှာကပြည့်စည်တတ်တဲ့သတ္တရားပါနေတော့ကိုယ်ကမပြည့်စည်ပါစေနဲ့လို့တောင်းတလို့ရတာမဟုတ်အလိုတိုက်ဖြစ်စေနိုင်တဲ့အမဂ္ဂရှိတဲ့ သဘာဝတစ်ခုလည်းပဲဘာမှမရှိဘူးစိတ်တလုံးပိုင်းနဲ့တကူအဲ့ဒီမှာလည်းဘာမှပြီးအပြင်တကူကတကူရှင်လည်းဘာမှမလုပ်နိုင်ဘူးအဲ့ဒီလိုသုံးသပ်လို့ရှိရင်လည်းပဲယုံနာတရားတွေမှာမမြဲဆင်းရဲသူသဘောပဲတက်တက်ပဲဆိုတာပေါ့လေပေါ်လွင်နိုင်ပါလေသို့တော့တကယ်အထုတ်ကြည့်တဲ့အခါကျတော့တကယ်ကို အိစ္ဆကိုကောင်းကြည့်လာတာပါပဲအိစ္ဆကောင်းကြည့်လို့ရှိရင်ဒုက္ခလည်းကြည့်အနတ္တလည်းကြည့်လာတာပါပဲအဲဒီလိုအိစ္ဆမြည်တဲ့ရုပ်နာရုပ်ဓမ္မလန္ဓမတွေကြည့်ဖို့ဆိုတာကတော့သူတို့ဖြစ်တုံးဖြစ်ဆဲပြီးမှလည်းပြီးတော့ရှုရပါတယ်ဒီဇေခဏကြာဇေခဏနာဇေခဏရတာစသတိဇေခဏထိတိဇေခဏ စိတ်ကူးတရားကြံစည်ခဏပါပဲ။တရား၆ပါးကဖြစ်သည်မြတ်ယုတ်တမနန္ဒပါလေ။ကိုယ်ရရဆက်ကြနေတာတည်သွားအောင်လေသူတို့ဖြစ်တုံးလိုက်ပြီးတော့ရှိရတယ်။ဖြစ်ခိုက်ရှိမှတဘာဝမြင်တာယုတ်တဘာဝနန္ဒဘာဝမြင်နိုင်တာလေ။အဲရှိပါများလို့ရှိရင်ဝိရိယတတိသမာဓိတွေအားကောင်းလို့ခြေသားကပ်ပြီးတော့ ရှုခွင့်အာရုံနဲ့ပုတ်တက်ပြီးလိုက်လို့ထိထိဖြစ်ပြီးဆိုလို့ရှိရင်တော့ရုပ်ရည်နာရည်လို့ကွဲလာတော့တာပဲရှုတရားတစ်ခြားရှိတာရှိတိတာတစ်ခြားကွဲလာတာပဲအဲဒါဒီနေ့ကွဲပုံလေးပြောပါမယ်တကယ်အရှိကိုအရှိတိုင်းရင်းလာပြီဆိုလို့ရှိရင်ငကောကအထင်နဲ့မရှိတာကိုအရှိလုပ်ထားတဲ့ ဆွဲရည်ဟာတခါတည်းကြည့်ကြောက်တော့တယ်ဘုရားအထင်နဲ့ပဲသူရေးသားထားတဲ့စာအုပ်တွေပါကြီးကြည့်တယ်ကိုယ်ကမြင်လို့မဟုတ်ဘူးဟောပြောတဲ့ပုဂ္ဂိုလ်တွေကလည်းအထင်နဲ့ပြောတာပဲကိုယ်လည်းတွေ့ရတယ်လို့မဟုတ်ဘူးအတ္တဆိုတော့လည်းကိုယ်လည်းတွေ့ရတယ်လို့မဟုတ်ဘူးဇီဝတ္တဆိုတာလေကိုယ်ရင်တွေ့ရတယ်လို့မဟုတ်ဘူးပရမတ္တဆိုတာလေကိုယ်ရင်တွေ့ရတယ်လို့မဟုတ်အထင်နဲ့လျှောက်ပြောနေတာ ခင်ရာကိုကြံထားပြီးတော့ပြောနေတာပဲဒီတော့တဘောကမတတ်ဘူးမရှင်းဘူးပေါ့လေဒါကြောင့်တဘောပဲနာတဘောပဲဆိုတာမရှင်းဘူးယုံမတန်တရားတွေပဲသွားနေတာပဲတော့အခုဖြစ်ခဲ့ရှိတဘာဝမြင်လာပြီရုပ်တဘာဝနဲ့တဘာဝမြင်လာပြီဆိုလို့ရှိရင်မြင်ရကို အမှန်ပြောတော့တာပဲဒါဒီဒါဒီတွေ့တော်တယ်ဆိုတော့တဘောလည်းပေါက်သွားပြီတကယ်ရှိသဘောပေါက်တဲ့အပေါ်မှာလည်းပဲသူ့လို့သူ့လို့ယုံမှတာမရှိတော့ချိန်ပြီးတော့အားစိတ်မှလို့အရုံးနဲ့ကြီးကြီးဖြစ်တယ်ဆိုတဲ့ကောကမရေရတဲ့သဘောပေါ်လေသူ့လို့သူ့လို့ရှိကိစ္စကအကျဉ်းစားဖြစ်နေနေပြီ တကယ်ရှိသဘောကိုသိနေသွားပြီဆိုလို့ရှိရင်ပို့ပြီးတော့ကိုယုံမတန်တယ်လေးကင်းတော့တာပဲတော့အခုဒီမှာကတကယ်ရှိနာနဲ့ရုပ်ကိုသူတို့ဖြစ်ဆုံးဖြစ်စေလေးရှိတော့အတိနဲ့ကနာအာယုံနဲ့ရုပ်အာယုံတုံးဟုတ်နာအာယုံပေါ့လေတုံးဟုတ်မရှိဘူးတော့ရုပ်နာအာယုံတိသွားရင်အဲဒါကိုဉာဏ်ရာကို ကြည့်လို့မြင်တဲ့ဟာကိုအမှန်ပြောတာတဲ့အမှန်သိတာတဲ့အဲအမှန်သိလို့ကြည့်ရင်ကတကယ်အရှိကိုအရှိတိုင်းသိသွားတော့ဇီဝအတ္တအစွဲဟာရှိတော့ဟွန်းငါကောင်လေးဆိုတာကလေအစွဲဟာလည်းရှိတော့အစွဲပြုတ်သွားတယ်ကမှာဒီလိုနဲ့ကွဲတော့ ထင်ရှားဆုံးပုံစံလေးတစ်ခုပြရမယ်ဆိုရင်ယောဒီဝိသိသက်သက်နဲ့နှစ်သက်သက်ယောဂီပုဂ္ဂိုလ်ဆိုရင်အူရာတိုင်းမှာကိရိတာသာလေးလူမာလိုပြုလုပ်ပြီးတော့စိတ်ဆက်ဆက်ရှိတတ်တော့အဲ့ဒီပုဂ္ဂိုလ်ဆိုလို့ရှိရင်လည်းယုတ်ခဏလေးကွဲတော့တာပါပဲဆိုကြပါစို့မမကနေပြီးတော့ထိုင်ချတော့မယ်အပြုတ် ပထမဆုံးထိုင်နေတဲ့စိတ်ကလေးပေါက်တာပဲဒါနန္တရားပဲထိုင်နေတဲ့စိတ်အစဉ်အဆက်ပေါ့လေတတုတ်တက်ဖြစ်တာမဟုတ်ဘူးထိုင်နေတဲ့စိတ်အစဉ်အဆက်ကြီးဖြစ်တာထိုင်နေတဲ့စိတ်အစဉ်အဆက်ကြောင့်ထိုင်ချတော့မယ်လို့ဆုံးဖြတ်ချက်ချပြီးတဲ့အချိန်မှစပြီးတော့ရုပ်ကိုယ်ကြီးကတစ်ဖြည်းအောက်ကိုအီးပြီးတော့လေးလေးကျလာတယ်တောင်းလိုက်တင်းလိုက်တော့အဲဒါရုပ်တွေပဲ သူထိုင်စေခဏနဲ့ဆိုင်ရင်ကအစောအဲဆိုင်တာကနာထိုင်တာကရုပ်ပေါ်တယ်ပေါ်နေတာထိုင်စေခဏကပေါ်နေနာနဲ့ရုပ်ပဲရုပ်နဲ့နာပဲဒီမှာအတ္တကောင်မဟုတ်ဘူးတတ္တဝကောင်လည်းမဟုတ်ဘူးဟုတ်တယ်ကပါလေရုပ်နဲ့နာနာနဲ့ရုပ်ပဲဒါပဲအဲ့ဒီရှိသေးမှာကွဲသွားပြီဆိုလို့ရှိရင်ဒိဋ္ဌိတုတ်တိဖြစ်တယ်လို့ အတ္တဒိဋ္ဌိကျုပ်တယ်လို့ဇီဝအတ္တအစွဲကျုပ်တယ်လို့ဆိုရပါတယ်အဲဆက်ရှိနေလို့ရှိရင်မအားရတန်းလာတယ်ယူဒီဒီလုပ်တဲ့ယောဂီပြောတာနော်ပုဝဆာဆာလုပ်တဲ့ယောဂီတော့အမှမခံဘူးထိုင်ထအကွေးဆလှုပ်ရှားရှိတာဒါလေးလုပ်တယ်ထိုင်တော့ကြီးခိုင်နေတဲ့စိတ်ကလေးပေါ်လာတယ် ။အရေးစိတ်လေးအစစ်စစ်ပေါ်လာတော့သူ့ကြောင့်တစ်ဖြည်းဖြည်းရုပ်ကအောက်ကိုဤပြီးတော့လေးလေးကျသွားတာ။ထိုင်နေတဲ့စိတ်အစစ်စစ်ရောက်ထိုင်တဲ့ရုပ်အစစ်စစ်ဖြစ်ရတာ။ဒါတော့နာဟုသောထိုင်နေတဲ့စိတ်အကြောင်းကြောင့်ရုပ်ဟူသောထိုင်တဲ့အကျိုးတရားတွေကိုလည်းဆက်ဆက်ဖြစ်နေတာ။ဒါထင်ရှားတယ်။အဲဒီအကြောင်းနဲ့အကျိုးနဲ့သူအကြောင်းနဲ့သူအကျိုးနဲ့ကွဲပြီးဆိုလို့ရှိရင် ပရမအတ္တကြီးနေရာမရှိတော့ဘူးဟွန်းပရမတ္တကြီးနေရာမှာကိုထိုင်နေတဲ့စိတ်အစစ်စစ်ရောက်လာပြီသူကဖန်ကျူးပြီးလို့ထရုပ်တည်အစစ်စစ်ဖြစ်နေရတာဒါပဲဟွန်းပရမတ္တမဟာဇမကြီးပြုတ်သွားပြီဒီမှာအဲဒီအကြောင်းနဲ့အကျိုးနဲ့သူအကြောင်းနဲ့သူအကျိုးနဲ့ဆစ်သက်ပြီးတော့ဖြစ်ပုံလေးခါရောက်ရှင်းသွားတော့ကိုယ်တော်က မာပြမာကြီးရှိခဲ့လေသလားပရမတ္ထရှိခဲ့လေသလားဆိုတော့တန်တရားကြီးကျင်းတော့တာပဲအဲဒီလိုအထုတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်နေရာသုံးရက်တွင်းမှာကိုပဲဒီညာရပါတယ်ခပ်ပေါ်ဆဆလုတ်တဲ့ယောဂီတွေတော့တော်တော်လေးတော့ကြာကြာဒီမယ်အဲဒီအတွေးတွေများနေတဲ့ယောဂီတွေဆိုရင်တော့အဲဒီညာတော့ရောက်ဖို့တော့တော်တော်လေးကြာမယ်တော့ ဒီခါမှာတော့သတ္တရာကိုအရေးကြီးပါတယ်ဆရာပြောတဲ့အတိုင်းလှုပ်တတ်ဖို့တိတိကျကျလှုပ်တတ်ဖို့သိအရေးကြီးတယ်အဲ့ဒီပိုင်းတော့ရောက်သွားပြီဆိုလို့ရှိရင်ဤနာပဏ္ဏညာနေရသမဏကတောဤတိဉာဏ်ဖြင့်ပြည့်စုံတဲ့ဥပ္ပစကောဥပဒနာရှိသူယောဂီဟာဘုဒ္ဓသာသနာ ရားသာသနာတော်၌ဝါဗုဒ္ဓယဉ်ကျေးမှုနေပယ်၌အသဝိသအသဝိသအသသအသသပတ်တော်အသက်ရှူချောင်သွားတယ်ဟိုတော့ကဆိုလို့ရှိရင်အเจ้าမှမသိတော့ကိုလိုလိုဒီလိုလိုပေါ့ဒီဟိုကကိုယ်ကလည်းဒီကကိုယ်ကလည်းမကိုယ်ကိုရင်ဒါသူတို့ဖန်ဆင်းရှင်က တန်ခတ်မလားဆိုတော့ကြောက်တာတွေပါလေရှိတာပါလေအခုတော့တက်ရှိဖို့ဆောင်သွားပြီလက်တော့တိတ်ခေါ်တဲ့တရားဖူရလည်းမြဲသွားပြီဟိုယုံနံတရားတွေကအကြောင်းနဲ့ကျုပ်ဆက်ဆက်နေပါလားဆိုတော့ပါလေမြဲသွားပြီဒါအမှန်သိစားတာပဲမိရိယဂတိကောရဲ့နောက်သွားမဲ့လမ်းလည်းချောသွားပြီတဲ့မိရိယဂတိဆိုတော့ ကြောက်ရဘဝမှာလည်းကိန်းဒီပေါ့လေရဲပါပြီတဲ့ကျူပါသောတာပန်နောနာမဟုတ်တည်သောတာပန်အစီအစာတွေလည်းဖြစ်သွားပါပြီမာသောတာပန်ဖြစ်ဖို့ရအတွက်အလားအလာကောင်းသွားပြီလို့ဆိုပါတယ်အဲဒီလိုကျမ်းကများကကြောက်တဲ့အကျိုးသူကြောက်တဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံကိုနားလည်လို့သိရှိလို့ဇုံမတန်ပြကင်းတော့တဲ့ပုဂ္ဂိုလ်အတွက်ဂုဏ်ပြုထောက်ခံထားပါတယ် တဏှာကြီးနည်းနည်းလေးကျော်သွားပြီဒီတော့ဘုရားမြတ်စွာကိုသူတရားနဲ့ဟောလေးခံခံလို့ရပါပြီနည်းနည်းတော့လေးတော့ပြည့်စုံနေပြီပေါ့အခုတော့တကယ်ရှိရုံနဲ့တရားတွေကိုသိတာဒီမှာတရားတွေကြောင်းနဲ့အကျိုးသူကြောင်းနဲ့ဒီကျိုးဆက်ဆက်ပြီးတော့ဖြစ်နေဖို့ကြောင်းကျုပ်ဖြစ်စီကိုသိတာ ကိုယ်တိုင်နိလန်းကြီးရှာဖွေပြီးတော့ကိုယ်တိုင်အားထုတ်လို့တွေ့ထားတဲ့တရားတွေကိုမြတ်စွာဘုရားဟောကြားထားတာစိတ်ကူးနဲ့ဟောတဲ့တရားမဟုတ်ဘူးလောကီအမခံတယ်နိလန်းတိုင်းကလောကီအမခံတယ်ဒါမလို့သောခါတသာဝရီခွင့်ရအကျိုးရတာနိလန်းသိပြီးတော့အားထုတ်လို့ရှိရင်ပြည့်စုံသောအထောက်မှုနဲ့အကျိုးရလက်ကခွင့်ရဖြစ်တာပဲတမန် အဲ့ဒါနောက်နေ့ကျမှဆက်ပြောအောင်မယ်နောက်ဉာဏ်ရှင်ဖြစ်ပုံတွေကတော့နောက်ပိုင်းကျမှပဲပြည့်ပြည့်စုံစုံပြောပါမယ်သူကအခုကတော့အမြတ်ကလေးတော့နည်းနည်းလောက်ပါပဲဒီနေ့တော့တော်ကြအောင်စို့သာဓုသာဓုသာဓု